ဓမ္မဂုံကြီးကိုအရင်ရက်တွေကစာလာပေလာနဲ့လက်တွေနဲ့ပေါင်းစပ်ပြီးတော့ဆွမ်းနိုင်သမျှရှင်းလင်းခဲ့ပါလားပို့ပြီးတော့ကြည်ကြအောင်ဆိုပြီးတော့မြတ်စွာဘုရားကိုယ်တိုင်ကဓမ္မဆိုတာဟာဒီလိုအည်သွေးတွေနဲ့ပြည့်စုံပြီးတော့ ဒီလိုကြီးအစွမ်းတတ္တိရှိပါတယ်ဆိုတာပေါ့လေကိုယ်ရေဟောကြားထားတဲ့ဘုရားကိုယ်ရေဟောကြားထားတဲ့ဓမ္မလေးကိုဖော်ပြခြင်းလာတယ်မို့လို့မနည်းဓမ္မောဟဝေရဂတိဓမ္မချာရီဆိုတဲ့ဂါထာအစာလေးပြောသွားပါတယ်ရှင်ဤမှနဲ့လက်တွေ့ကျင့်သုံးမှုဓမ္မကို နိလကြကျင့်သုံးတဲ့ပုဂ္ဂိုလ်ဟာကျင့်သုံးတဲ့ပုဂ္ဂိုလ်ကိုကျင့်သုံးရတဲ့ကျင့်နည်းမှတရားနဲ့ကျင့်ရတဲ့တရားကျင့်လို့ရရှိတဲ့တရားကပဲတကယ်ကိုအောက်တန်းနောက်တန်းမကြရအောင်လို့ဆောက်ရှောက်နိုင်ပါတယ်ဆိုတာအကာအကွယ်ပေးနိုင်ပါတယ်အစင်တမြင့်တင်ပေးရပါတယ်ဆိုတာမနိယကာထာ တပိုင်းပေါ်လေးပြောသွားပါတယ်ဒီနေ့အဲ့ဒါလေးပြည့်ပြည့်စုံပြောချင်တာနဲ့အဲ့ဒါလေးကိုလည်းမူတည်ပြီးတော့နည်းနည်းဖြည့်ဆွဲပြီးတော့ရှင်းလင်းရမှာပါပဲဒီရဌာနမှာ ဓမ္မောအရာကိုကျင့်ကံများဖွင့်ဆိုထားတာကတော့လောကိယဓမ္မနဲ့လောကုတ္တရာဓမ္မရဲ့နှမျိုးဖွင့်ပါလားလောကိယဓမ္မဆိုတာကတော့အခုလူတွေမှာဖြစ်နေတဲ့စိတ်ထားဖြောင့်လို့ရှိရင်ပေါ့လေအပြည့်ကင်းတန်ရှင်းတဲ့ကုသိုလ်စိတ်တွေပေါ့လေ ရှောင်တင်းတဲ့နည်းကာဝယ်တဲ့နည်းပါလေပြီးတော့နှိမ်နှင်းအပြတ်ရှင်းတဲ့နည်းတွေပါလေသိပြီးတော့ကျင့်သုံးရတဲ့တရားဒီလိုကြီးကကျင့်သုံးရတဲ့ဓမ္မဒါလောကီယဓမ္မလို့ခေါ်ရတယ်အဲလောကီယဓမ္မနိကာကျကျင့်သုံးလို့ပြည့်စုံသွားပြီဆိုလို့ရှိရင် လောကကလုံရောက်တဲ့လောကုတ္တရာနေတဲ့ရောက်သွားတာပဲအဲ့ဒီနေတဲ့ရောက်သွားတဲ့ဓမ္မကတော့လောကုတ္တရာဓမ္မလို့ခေါ်ရတယ်လောကီယဓမ္မမပြည့်စုံပဲနဲ့တော့လောကုတ္တရာဓမ္မအရာယုံရှိပါဘူးဒီတော့လောကုတ္တရာဓမ္မလောကက လုံရောက်တဲ့နေပယ်တဲ့ပြည့်ရခြင်းနဲ့နေပယ်တဲ့ရောက်လို့ရှိရင်ရှေးဥစွာလောကီယဓမ္မနိလန်တကြจิตသုံးရမှာပါပဲအဲလိုจิตသုံးရတဲ့ဓမ္မကိုတရားကိုဓမ္မလို့ခေါ်တာပါပဲ ဒုက္ခဓမ္မဆိုတာကတော့ဒီလိုလေးကြကျင့်သုံးတော့အောင်ပေါ့လေနီလန်ယူရပါတယ်သူကတော့နီလန်ဒီပဲနဲ့တော့ကျင့်သုံးလို့မရပါဘူးအဲ့ဒီဓမ္မတွေကတော့ရှုံရှားတဲ့အရာကိုရှုံရှားရမှာကာဝယ်တဲ့အရာကိုကာဝယ်ရမှာ နှိမ့်နှင်းတွေ့တဲ့အရာအပြတ်ရှင်းတဲ့အရာကိုအပြတ်ရှင်းရမှာပါအဲ့ဒါကြီးကတော့မကောင်းတာတွေကြီးပါပဲဆိုကြပါစို့ငါးပါးတိလာတတ္တခိုးတာကာမတောင်းကြတာလိန်တာမိရှုကတောက်ရှုပြီးတော့ရံကားတာပေါ့လေဒီလောက်ဟာဒီအပြုတ်မှုတွေဟာ ပုံမှန်စိတ်ထားရှိတဲ့ပုဂ္ဂိုလ်ကစဉ်းစားကြည့်ရလို့ရှိရင်မလိုအပ်တဲ့အလုပ်တွေဆိုတာပေါ့လေဆုတ်ဆုတ်เสียကောင်းတဲ့အလုပ်တွေဆိုတာညင်ပါပါပဲယွန်းเสียကောင်းတဲ့အလုပ်တွေယွန်းเสียကောင်းတဲ့အလုပ်တွေဆိုတာညင်ပါပါပဲအဲ့ဒါကိုတုံးသက်ကြည့်လို့မြင်လာပြီဆိုလို့ရှိရင်ရှောင်တင်းတဲ့ဤရှာဖွေပြီးတော့ ရှောင်တိန်တော့မှာပါပဲဘာဖြစ်လို့တော့ယွန်စရာလို့ထင်မှတ်လို့ယွန်စရာပဲယွန်စရာပဲလို့အရှိတ်ကြောက်တွေရှိလို့လက်တွေ့ရှောင်တိန်ပြလို့တော့ပါပဲရှောင်တိန်ရင်းဖြင့်ဒီဒီရဟာကျွလို့ဆိုရတဲ့ဒီလဟာကိုယ်နဲ့နှုတ်နဲ့ကျွလို့ဆိုရတဲ့ဒီလမကျွလို့မဆိုပါဘူးရအောင်လို့ ကိုယ်နဲ့လှုပ်ပြောစရာကြဲစရာအပြစ်ကြအောင်တန်ရှင်းရင်ကြည့်အောင်ပူလောင်ရှင်းဖို့ကြိုးပြီးတော့နှစ်သက်စရာဖြစ်အောင်သူကအကာအကွယ်ပေးလိုက်တာပဲမတင်ပေးလိုက်တာပဲဒီမှာတော့ဟွန်းချက်ချင်းသူ့မှာအကျိုးရတော့တယ်ဆောင်စည်းတဲ့ပုဂ္ဂိုလ်မှာအကျိုးရတယ်ဆိုတာတူတူတဲ့အကျိုးရတာမဟုတ်ဘူး တီလာထိမ့်တဲ့အတွက်တကောကောင်းစာမဟုတ်ဘူးသူတစ်ပါးကိုတိတ်ပြီးတော့အကျိုးပြုတာသူတစ်ပါးကိုတော့ကာကွယ်ပြီးတော့ဖြစ်တော့တယ်လေဟွန်းကိုယ်စိတ်ရှင်းရအောင်လောက်ရမရောက်တော့တမှုရှောင်တယ်ခိုးရှောင်တယ်ကာမမှုရှောင်တယ်ဆိုရင်တက္ကဝလိတာပဲဆောက်ရှောက်လိုက်တာပဲ တစ်ဖက်သားပုဂ္ဂိုလ်လည်းတိတ်အကျိုးကျေးဇူးရှိတော်တာကိုကိုကိုကျူးလွန်ရမယ့်ကိစ္စတွေကယုံစရာတွေပဲယွန့်စရာတွေပဲလို့အတိစိတ်ဓာတ်ရှိပြီးတော့ယုံယွန့်ပြီးတော့တက်တွေ့ရှောင်လိုက်တာနဲ့ပဲကိုယ်မှလည်းပဲကုံဟုနှုတ်မှုတွေစင်ကြယ်ပြီးတော့အခြေခံဘဝစင်တန်းနေမြင့်သွားတယ်လူပိသသွားတယ်တစ်ဖက်သားပုဂ္ဂိုလ်တွေလည်းပဲ စောကမောဟရမရောက်တော့ဘူးကာဝယ်ဆောက်ရှောက်ပြီးသားဖြစ်သွားတယ်တစ်ချက်ကုန်တစ်ချက်ပြဆိုတာပေါ့လေဒါဘယ်လိုကောင်းလဲတချို့ကတော့တီလာဟာတကူကောင်းဆံပါဆိုအဲ့လိုပြောကြပါတယ်အဲ့လိုပြောတဲ့ပုဂ္ဂိုလ်တွေကတော့အစင်းစားညာမဲ့တဲ့ပုဂ္ဂိုလ်တွေတော့ပြောတော့ပါတယ်ဒီတော့လောကီဒီတော့ဆုံထိတဲ့နည်းကိုသိပြီးတော့ လက်တွေ့ကြကြစောင့်ထိန်တဲ့ပုဂ္ဂိုလ်ကိုဓမ္မစာရိကြာရင်ဆိုတဲ့အတိုင်းပေါ်ကြီးစောင့်ထိန်တဲ့ပုဂ္ဂိုလ်ကိုစောင့်ထိန်ရတယ်ထိန်သိမ့်တဲ့နီးနဲ့လက်တွေ့ရှုံတိမ့်တဲ့ဓမ္မကလူအောက်တန်းစားမကြရအောင်လို့ဆောက်ရှောက်ထားလိုက်တဲ့ကာကိုထားလိုက်တာပဲချမ်းသာကြီးဝါကိုကင်းမဲ့တဲ့ဘဝဆိုးတွေလည်းမရောက်တော့ဘူး ပြီးတော့ဘဝကောင်းတဲ့လည်းပဲလွဲချော်မသွားတော့အဲလိုဆိုတယ်အပေဒုက္ခနဲ့နောက်တန်ត្រာကိုဆင်းရဲမှလုံရောက်ကိုရအတွက်ပေါ့လေအထောက်ကူလေးဖြစ်သွားတယ်တော့စန္ဒကိဝံကြီးကျင်းမဲ့တဲ့ဘဝစိုးတွေကလည်းကာကွယ်လိုက်တယ် နောက်တရားသူတရားဖြစ်ရဖို့ရလည်းပဲသူကအဲဖြစ်လိုက်တယ်ဟောလေဘယ်လောက်ကောင်းတယ်ကိုယ်ကလည်းကိုယ်လုံးကိုစင်ကြဲရေးကျဲနှူးညံ့သွားသလိုတစ်ဖက်သားပုဂ္ဂိုလ်လည်းပဲမထိခိုက်ရအောင်ကိုယ်စိတ်ဆင်းရဲဖြစ်အောင်ကာဝေးဆောက်ရှောက်ပြီးသားဖြစ်သွားတယ်ကမ္ဘာလောကကြီးမှာဒီ၅ပါးသီလကလုံးမဲ့ဆိုရင်ဘယ်လိုများအေးချမ်းလဲဆိုတော့ကြည့်ပါ ဒီမှုတွေကအမှန်ကိုယူเสียကောင်းတဲ့အမှုတွေယူเสียကောင်းတဲ့အမှုတွေဟောတာမစင်လို့ပဲရှိတော့ပူးနေတဲ့တန်လုံးလိုပဲဆိုတာပေါ့လေအဲ့ဒါလိုသဘောထားနိုင်လို့ရှိရင်မရှင်ဘူးကတော့ကြိုက်မှာတော့ရှိတော့ပူးနေတဲ့တန်လုံးလည်းဘူးကတော့ကြိုက်မှာတော့ယုံပြီးယုံပြီးပေါ့ညပတ်တော်လည်းမရှိတော့ဘူးပူလုံလည်းမရှိတော့ဘူးသိကောင်းလားအဲကျွလွန်ထားပြီဆိုလို့ရှိရင်တော့ ကိုနှုတ်ညစ်ပတ်သွားတာပဲဒါအကြောင်းပြုပြီးတော့ဗောလေမိမိကိုယ်လည်းမိမိအတ္တနုဝရဘုရားဆိုတာကိုယ်ကိုယ်ကိုအပြစ်ကျင်တယ်ဒါပူဝန္တာပဲပူပြီးတော့ညစ်ပတ်သွားတယ်ကကိုယ်နှုတ်ညစ်ပတ်သွားတာပဲဒါအကြောင်းပြုပြီးတော့စဉ်းစားလို့ရှိရင်စိတ်လုံးဆန်းစားမှုဆိုတာပူပန်မှုတွေဖြစ်တာအတ္တနုဝရဘုရားဝန်းကျင်ရဲ့သူကောင်းသူကောင်းကြီးအကြည့်ခံရတဲ့ ရှောက်เสียပေးကိုယ်ကဖားထားပြီဆိုလို့ရှိရင်တော့တန်တင့်နဲ့ပေးပေါ်လေဒီမှာလောကီအဝိဓိနဲ့အေးအေးခါတာလို့ဘာလို့ညာလို့စုံလို့ပေါ့လေတစ်ဖက်သားပုဂ္ဂိုလ်ကပုစုကတန်တုံပြန်လေလို့ရှိရင်ကိုယ်ကဒီလောက်ရှိလို့ရရှိလို့ဖြစ်သွားနေတာစေတနာကရုပ်ထားတော့ဘယ်တော့မှအဲ့ဒီပုဂ္ဂိုလ်ဟာချမ်းသာအဲချမ်းသာတဲ့ဘဝမျိုးမရောက်ဘူး ချမ်းသာကင်းမဲ့တဲ့ဘဝဆိုးပဲရောက်ဖို့ဒီပါတယ်ခြေကောင်းနေကောင်းကြီးတဲ့လွတ်ပြီးတော့ပေါ့လေအခြေစိုးအနေစိုးနဲ့ရောက်ဖို့တော့ဒါသိကြပါလေအဲ့ဒါဟာသီလဓမ္မကိုကျင့်ပြီးမှသိပြီးတော့လက်တွေ့ကြကြစောင့်တဲ့အတွက်အဲ့ဒီသီလဓမ္မကကျင့်သုံးတဲ့ပုဂ္ဂိုလ်ကိုဘာမှမတတ်နိုင်တော့ဘူး ရံမငင်းရင်ကြောက်ချင်းဘေးတွေကတော့စိုက်ရင်းပါပဲရံဆိုတာကနှစ်မျိုးရှိပါတယ်အဝတ္တကိရိတာဝေရကတမျိုးပုဂ္ဂလဝေရပုဂ္ဂိုလ်ယံကတမျိုးနှစ်မျိုးရှိပါတယ်အဲ့ဒီနှစ်မျိုးထဲမှာ အကုသိုလ်ဝေရကတော့ကိုယ်ရင်းကပဲအနိကဆုံးရမယ်ပုဂ္ဂလဝေရကတော့တခါတရံမှကြုံရတဲ့အပြင်ပရာတွင်းရတဲ့အပြင်ရာကြောက်ချရနေကြည့်မယ်ဆိုလို့ရှိရင်အတွင်းရဟာစိတ်ကိုကြောက်ချရကောင်းတယ်ဘုရားမြတ်စွာကအပြင်ပုဂ္ဂိုလ်ရံတဲ့ဤရဲ့ကိုယ်ရင်းကရံ ပထမဆုံးနိုင်ဖို့အရေးကြီးတာမဟုတ်လို့ကိုယ်တွေကထကြွတောင်းကြနဲ့တတိဖြတ်တဲ့အခါမှာဒေါသရံပြီးတော့မနာလိုစိတ်ဝန်တုစိတ်များပြီးတော့မစားရမယ်တင်းနေပဲဒါသူများဖြစ်စုဖြစ်စီလောက်တာဒါဒေါသရံမနာလိုဝန်တုဟုတ်ဒါရံနေပါ ပြီးတော့ဒေါသတွေနဲ့တစ်ဖက်သားပုဂ္ဂိုလ်တွေကိုလိန်တာကြတာလှဲ့တာတွေဒါတွေရန်နေပဲအတူရံတွေတောင်းကြနေတာပဲဒီတော့သူများပစ္စည်းအပိုင်ရှိတယ်အိဆာသရကာမတောင်းကြနေကိုကျိုးငဲ့ပြီးတော့လိန်တယ်ဆိုတာလေဒါလည်းလောဘခေါ်တဲ့အတွင်းရံတွေတောင်းကြနေတာပဲမူရစီဝမလိုအပ်ပဲနဲ့တုံးတယ် ကျိုးရှိလို့ရှိမတင်ဘူးမဖြစ်ဘူးကိုလို့တဲ့လို့ဟုတ်တာပဲဆိုပြီးတော့ဗောလေမိုက်ကန်းတဲ့အနေနဲ့ဗောလေအဲ့ဒါတွေမလျှောက်နိုင်ဘူးဒါမောဟလွန်ခဲ့တဲ့သဘောပြတော့ပါတော့အဲ့ဒါတွေကအတွင်းရတွေကမအေးတော့ကျွလို့စော်ကားမှုတွေကလည်းနောက်ပိုင်းကလိုက်လာတော့တာပဲအဲဒါအတွင်းရကသိအရေးကြီးတယ် တပ်ဖို့ဖြောင်းဖို့အစာရရဟာစီအတွင်းရအကုသိုလ်ရနေပဲကိဋ္တရနေပဲဟာကိဋ္တရမအေးတော့မငြိမ်းတော့အဲတော့ကြောက်လာတယ်အမားကြီးပြုထားတဲ့ပုဂ္ဂိုလ်ကကြောက်လာတယ်ညအိမ်မပြောဘူးမစားနိုင်ဘူးဟွန်းကိုဟာလေကိုတိနာကိုလုပ်တဲ့ဟာလေဝန်းကျင်ကလည်းကြဲရတဲ့ဓာတ်ပြီးတော့တုံ့ပြန်တဲ့ဓာတ် စေတနာရုပ်ထားတော့ချမ်းသာကင်းမဲ့ကင်းမဲ့တဲ့ဘဝစုတွေရောက်တဲ့တောင်ရောက်ချင်းပေးတွေပါလေဒါတွေစိုက်တာပဲတော့ရံမရင်ရင်အဲ့ဒီပေးရတော့စိုက်မြဲပါရံရင်ရင်ကြောက်ချင်းပေးတွေမရှိတဲ့ကြောက်ချင်းတွေမရှိတဲ့အရှိကရငြိမ်းဖို့ဆိုတာကတော့ခန္ဓာတစ်ဖက်ဆုံးရောက်တဲ့ တကောဝဥစ္စာလူကောဥစ္စာလောဘမျိုးပြီးတော့မေတ္တာမထားနိုင်မလဲမုန်တီးတဲ့ဒေါသမျိုးတိခံခွင့်လုံးကိုကိုရုပ်အဲပြီးတော့တိခံခွင့်လုံးကိုရှိတာတို့ပြီးတော့ကိုရုပ်မစွန့်နိုင်တာတို့အနည်းနာမခံနိုင်တာတို့ရစ်စက်တာတို့ဆိုတာဒါတွေဒေါသတွေပဲ မတိတတ်တာဆိုတာကောင်းတာပြုလဲကောင်းကျိုးမရဆိုးတာပြုလဲဆိုးမရတည်ပြီးတာပဲစရည်ပေါ်လေးတော့အဲ့လိုမိုင်မဲတဲ့သဘောတွေပေါ့အဲ့ဒီမိုင်မဲတဲ့သဘောတွေဟာဒါအစွန့်ရောက်တဲ့လောဘကြီးခေါ်ရတယ်အဲ့ဒီတစ်ဖက်စွန့်ရောက်တဲ့လောဘဒေါသတွေမောဟတွေဖြစ်လာပြီဆိုလို့ရှိရင်တော့ကိုကြည့်တီလာလည်းပဲမထိနိုင်တော့ဘူးဘာဖြစ်လို့လဲအတွင်းကယန္တိကတောင်းကျမ်းလာတာဟုတ် တပည့်ဆုံးရောက်တဲ့လောဘဒေါသမောဟယန္တိကတောင်းကြလာတော့သူတို့ကဖြီးစီးနှိမ့်ဆက်တော့သူတို့အလိုလိုက်ပြီးတော့လူတွေပါကြတော့တာပဲရမငိမ့်တော့ဘေးတွေကြောက်ချင်းဘေးတွေစိုက်လာတယ်ရန်ငိမ့်ပြီဆိုလို့ရှိရင်အဲ့ဒီကြောက်ချင်းဘေးတွေမစိုက်တော့ဘူးဟွန်းဒီတော့ငါးပါးတိလာဘယ်လောက်အစွမ်းတတ္တိရှိတယ်ဆိုတော့ကြည့်ပါ ချမ်းသာဆိုတာကတော့ကိုပြစ္ဆုတ်ပံဘဝမှာကိုလုံးစီတာ၃ပါးလို့အဲကိုလုံး၂ပါးပေါ့လေတိလာကြောင့်တိုက်ရှင်းပြီးတော့တွေ့တော့ဒါမျက်မှောက်ချမ်းသာပေါ့စေတနာကကောင်းတာတော့နောက်ဆွေးရမယ့်ဘဝတွေလည်းပဲချမ်းသာတဲ့ဘဝတွေနဲ့ကြုံတာပေါ့ပြစ္ဆုတ်ပံဘဝချမ်းသာဆိုတာပေါ့လေတရားပြမိမိချမ်းသာသူတော်ချမ်းသာ လူမျိုးလုံးရသွားတာပဲဘယ်လောက်ကောင်းလဲအဲ့ဒါဘယ်လိုဖြစ်မှလဲလို့ဆိုတော့ဓမ္မောစုကျိန်သောစုခမာဝတိတဲ့ဓမ္မောကိုယ်ကသီလဓမ္မကရှောင်တိန်နဲ့ညီတိပြီးတော့လက်တွေ့ကြကြရှောင်ရတဲ့သီလဓမ္မကသူစိတ်စုကျိန်တော့တဲ့စုကျိန်တော့ ဤကံတကြကျင့်သုံးမှာဤကံတကြကျင့်သုံးမှာဆိုတာကကျင့်သုံးတဲ့ပုဂ္ဂိုလ်ကအဲ့ဒါလိုမကောင်းတဲ့အပြုအမူတွေကိုရှိရိဥတ္တပခေါ်တဲ့အရှက်အကြောက်အဲ့ဒါနဲ့ရှောင်အောင်ပါကိုယ့်ကိုယ်ကိုထိန်းရမှာသုံးဖို့ကျင့်တဲ့တဏှာမှုကိုရင်းစားမှုအဲ့ဒါနဲ့ထိန်းရမှာ အရှိတ်ကြောင့်လည်းကိုရွေးစာတရားပေါ့လေအဲ့ဒါရှိလို့ရှိတာစုကျိန်နာဖြစ်တာပဲအဲ့လိုစုကျိန်နာဖြစ်ပါမှသုခမဟောတိတဲ့မိမိချမ်းသာသူတော်ချမ်းသာတရားဖြင့်မျက်မှောက်ချမ်းသာနောက်ဆက်ရမယ့်ဘဝချမ်းသာကိုဖြစ်စေတဲ့အနေအချင်းတည်ဆောင်လာတတ်ပါရဲ့ ဒါသီလရဲ့အကျိုးလေးအဲ့လိုပြထားပါတယ်ဓမ္မစုချိန်လေးနတ်ဒုက္ကတိအဲနတ်ကစတိဒုက္ကတိဓမ္မကြာရည်တဲ့ဒီလကျင့်သုံးတဲ့ပုဂ္ဂိုလ်ဟာခုနအရှိအကြောင်းရှိပြီးတော့ကိုကြီးစံတရားနဲ့တက်တွေ့ကြကြနိလန်းကြကျင့်သုံးခြင်းကြောင့်ဆိုရတဲ့လူညာဇာတိရောက်ရဘုရား အဲ့ဆိုအဲ့ဒီဘဝဆိုတော့မရောက်နိုင်ပါဘူးတဲ့ဒါမြတ်စွာဘုရားကိုယ်တိုင်ဟောထားတဲ့တရားတွေပါလားအခုပြောခဲ့တဲ့စကားဆရာရတိလက်ဆောင်ထင်းတဲ့နည်းတွေတည်ပြီးတော့ဆင်းရဲကြတိလက်ဆောင်ထင်းတဲ့ပုဂ္ဂိုလ်ကိုဘုရား မိမိချမ်းသာသူတစ်ပါးချမ်းသာပြစ္ဆုတ်ပါချမ်းသာနဲ့နောက်တစ်မျိုးချမ်းသာပါလိမ့်ဖြစ်စေပုံလေးတွေပေါ့ဒီလောက်ကတော့အခြေခံကောင်းရုံပဲရှိပါတယ်အခြေခံမရှိသေးတယ်တိရတာပြည့်စုံပြီးတော့မိမိရဲ့စိတ်ကိုတတိနဲ့အကာအကွယ်မပေးဘူးဆိုလို့ရှိရင်တော့စိတ်ဟာအထိတ်လွတ်နေတော့လေးတာပဲ စိတ်ရှိတော့စိတ်ကတခါတခါဒေါသတွေဖြစ်လာလို့ရှိရင်တက်ရှိဖြတ်ရှင်တဲ့စိတ်ကြီးပေါက်တယ်။တခါလောဘတွေဖြစ်လာပြီဆိုလို့ရှိရင်တရားပစ္စည်းအပိုင်ရှိခြင်းလာတယ်။မတရားကာမတောင်းကျမ်းခြင်းလာတယ်၊လိမ်ခြင်းလာတယ်။စသည်ပါဒါတွေဖြစ်တယ်။အဲ့ဒါလိုဖြစ်နေလို့ရှိရင်ဒါစိတ်နဲ့တော့လွန်ကျူးနေသေးတာပဲ။ ကိုယ်နဲ့နှုတ်နဲ့လူကျူးတာမဟုတ်တော့ကိုယ်နှုတ်တော့တန့်ရှင်းတယ်အဲလိုစိတ်ကိုတတိနဲ့မထိမ့်မဲနဲ့လွတ်ထားပြီဆိုလို့ရှိရင်စိတ်ကြီးမတန့်ရှင်းဘူးဒီလိုစိတ်ပါတန့်ရှင်းအောင်လုပ်ဖို့လိုနေတယ်ဆိုတာဆိုစိတ်တန့်ရှင်းတဲ့နေရာတော့ဖြစ်တိုင်းမှရှိတတိပြုစောင့်ဖို့ဆင်ထားဆိုတဲ့အတိုင်းပါလေဘုဒ္ဓတိပ္ပာနီးပါပဲ တရား၆ပါးဖြစ်သမျှယုံနဲ့တရားတွေသူရှိတဲ့အတိုင်းပေါ့လေသူဖြစ်တဲ့အတိုင်းပေါ့လေအခုသတိပဋ္ဌာန်ဤရဆရာဆိုင်ချိန်လာခဲ့ပြီးတော့မှတ်နေရတာဆရာဆိုင်ရတယ်ဆိုတော့မပြင်းရဘူးတက်ကြွနိုးကြတက်ကြွပြီးတော့ဖြတ်ဖြတ်လောလောနဲ့ပေါ့လေဒါပေါ်လာတဲ့ရှိွက်စီ တတိလေးကတ်တော်အောင်အားစိတ်တာဟာပြည့်မှုကအစပေါ်ဒီအကုသိုလ်တွေကိုသူကဖြစ်ခွင့်မပေးတော့ဘူးလက်မခံဘူးအဲ့မခံတဲ့အဲ့ဒါပယ်တာပဲဘယ်လောက်ကောင်းတယ်လို့စံသဘောအရကောနာပေါ်တဲ့အောင်နဲ့ရှိမှတ်တဲ့စိတ်နဲ့တဲ့အောင်ချိန်ယူပဲပြီးတော့ကမ္မဝုဒ္ဓပြဘာဒဝုဒ္ဓဝိသဝုဒ္ဓဆိုတာ လွဲပါတဲ့ဥတီချက်တွေအဲ့ဒါတွေလည်းမရှိတော့မှန်ကန်တဲ့ဥတီချက်တွေတော့ဖြစ်လာတာပဲပေါ်တိုင်းအာယုံအဆိုင်ပြီးတော့ချိန်ပြီးတော့သာပေါ့ပြပါတတိယနောက်ပိုင်းဖြစ်လာတာပဲတတိဖြစ်ပြီဆိုလို့ရှိရင်စိတ်လည်းပဲအာယုံတစ်ခွဲမှာစူးစူးစီစီစူးစီးမှုဖြစ်သွားတာပဲတမာတိလည်းဖြစ်သွားတာပဲဒီနည်းနဲ့ပဲဝိရိယစတိတမာတိတွေ ဒီသုံးရုပ်ဖြစ်လာတဲ့အခါမှာသမာဓိတိတ်ခါဖြစ်လာပြီ။မှကောင်းလို့ရှိရင်သမာဓိတိတ်ခါပို့ပြီးတော့စိတ်လာတယ်။စိတ်စိတ်မှတ်တတ်တဲ့ပုဂ္ဂိုလ်ဟာကုရီရေရောက်ကျွလုံကိုဝေလို့စိတ်နဲ့တော့မှသွားကျွလုံတာမရှိတော့ဘူး။စိတ်ပါတန်ရှင်းနေတယ်။အဲဒါစိတ်ကိုထိမ့်နေနေပြီးတော့လက်တွေ့ကြကြအထိန်ကောင်းလို့ ဟုတ်လားစိတ်တော်ဖြစ်တဲ့ကိလေသာတွေငြိမ်းပြီးတော့အေးချမ်းတာတွေရတယ်ဒါမိမိလည်းချမ်းသာဒီလိုလည်းချမ်းသာဒီခုလည်းချမ်းသာနောက်တော့လည်းချမ်းသာကိုဖြစ်သွားတဲ့သဘောအဲ့ဒီချမ်းသာတွေကိုခုနခုနတမာတိတရားဟောလေတမာတိတိခါတရားဟောလေနိလန်းတရားကျင့်သုံးမှဒီလိုအခြေအနေစိုက်တယ်ဆိုတာမချက်ချတာပါပဲဟွန်း တောင်းလို့အမှတ်ကလေးတစ်ခုဖြစ်သွားဖို့ရန်အတွက်ယောဂီများတိတ်ကိုယူတရပါတယ်ပို့ဆက်ဆက်လုပ်လို့မရပါဘူးဖဘုပေကုကဆိုကိုယ်ရဲ့ပေါ်သူရဟာတွေကိုပေါ်လို့ပေါ်စေတယ်အဲ့ဒီကြည့်တတိတတိလေးကအောင်အားစေရတယ်အပူရအားစေရတယ်ပို့ဆက်ဆက်လုပ်လို့မရဘူးရှင်ရရင်ရှင်သဘောပေါ်လိမ့်အားစိတ်မှုရှိလို့ရှိရင်လည်းခန္ဓာအာယုစီတတိလေးကတ်သွားပြီ ချိန်ပြီးတော့တဲ့လဲတဲ့သွားပြီအဲတော့အာသဝုနဲ့ရွယ်စုမှုရှိတယ်လို့ရှိရင်တတိဟာခုနချိန်သားကြိုက်နေတဲ့အာယုမှာကက်ကက်နေတော့တာပဲသမာဓိလည်းဖြစ်တော်တော့တာပဲအဓိကစဉ်းစားကြည့်ပေါ့ဒီစိတ်တွေဖြစ်နေလို့ရှိရင်တရှိဖြတ်ရှိတဲ့စိတ်လည်းမရှိပြောပစ္စည်းအပိုင်ရှိခြင်းလည်းစိတ်မရှိဘူး ကာမတောင်းကြခြင်းနဲ့စိတ်မရှိလေရင်ညာရင်လည်းစိတ်မရှိဝိရရှိဘတောက်ရှိလည်းစိတ်မရှိဟွန်းမနောကံဒီဘောလေးစိတ်ထဲမှာဖြစ်နေတဲ့အတွင်းရံဒီဘောလေးငြိမ်ဝန်းနေတာပဲတိတ်ကောင်းတာပဲတော့ဟွန်းအဲ့လိုစိတ်ထားခြင်းရှိလို့ရှိရင်အပြင်ကပုဂ္ဂိုလ်ရဆိုတာလာနိုင်ပါတော့မလားလို့တွင်းရံအဓိကထားပြီးတော့နှိမ့်နေတယ်ဆိုတော့ အပြင်ပုဂ္ဂိုလ်ရံလည်းဘာမှကြောက်စရာမရှိတော့ဘူးတတိတိအဖြစ်ကောင်းလာတာပဲအဲ့ဒါဟာသမာဓိဓမ္မကနိလန်တကြပေါ့လေကျင့်ဤမှာတည်ပြီးတော့ကျင့်သုံးမှဒီလိုအခြေလေးစိုက်လာတာ哦အင်းသုကမာဟောတိဆိုတာပေါ့လေဖြစ်လာတာပဲဓမ္မဒါလည်းငင်းအကျိုးပဲဓမ္မဒါမြတ်စွာဘုရားကိုယ်တိုင်ဟောထားတဲ့တရားက နိလန်းကျจิตသုံးတဲ့ပုဂ္ဂိုလ်ကိုလေအရှင်တာမြင့်အောင်မြင့်တင်ပေးဖို့ဆန္ဒရစေပုံလေးအခုပြောခဲ့တဲ့စကားစဉ်အရအခြေခံတိလတိခါပြည့်စုံပြီးတော့တမာတိတိခါရေတစ်ဖြည်းဖြည်းရှင်ရပြီးတော့အားကောင်းလာဖို့ရဖြစ်တိုင်းပါစီတတိယစောင့်မှုဆင်ထားဆိုတဲ့အတိုင်းပါလေ အဲ့ဒါတွေပြည့်စုံလာလို့ရှိရင်သမာဓိတိတ်ခါလည်းပဲအပြည့်လာပြီဆိုရင်တော့တကယ်အရှိယုံနာတရားတွေသိလာတော့တာပါကြောင်ကျိုးဆက်ပုံလေးမမျက်ရှိသဘောပဲဆိုတာအမှန်တိုင်းသိလာတာပါအမှန်တိုင်းသိသိလာပြီဆိုလို့ရှိရင်ငါကအစွဲလေးတွေပြုတ်ပြုတ်သွားတာပဲသိသိတာမျိုးပဲပြက်ပြက်လိုက်လာတာအဲနောက်ဆုံး ဥပဒနာဉာဏ်ကြီးကျပြည့်စုံပြီးတော့ဒီနေ့လည်းဘောရိယမညာဖူရှင်နဲ့မျက်မှောက်ပြုပြီးသွားပြီဆိုလို့ရှိရင်တော့တိတ်ကိုကျင့်ရဆရာကောင်းလားအဲ့ဒီပညာတိတ်ခါဓမ္မကနိရန်းကျကျင့်သုံးတဲ့အတွက်ဟောကျင့်သုံးပါမှကျင့်သုံးတဲ့ပုဂ္ဂိုလ်ကိုပုဂ္ဂိုလ်စီဟောဒီချမ်းသာကြီးတည်ဆောင်းလာတာ မိမိချမ်းသာသူတစ်ပါးချမ်းသာအခုမျက်မှောက်ချမ်းသာတမလို့ချမ်းသာပါလေဒါတွေဖြစ်ပေါ်စီတော့တာပါပဲဒီမှာအဲ့ဒီအရှင်တော်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဒီလကြရှင်းသုံးခြင်းကြောင့်ဆိုးရုပ်တဲ့ဘဝဆိုးတွေဘယ်တော့မှမရောတော့ဘာဖြစ်လို့လဲဆိုတော့အပယ်နဲ့ဆက်တဲ့ကိရိယာတွေမျိုးပြောက်အောင်ဖြတ်နိုင်တဲ့အတွက်ပေါ်လေဒီမှာ အဲ့ဒါကိုမြတ်စွာဘုရားကအနှိမ့်ချုပ်ပြီးတော့ဗောလေလာယတမောအတ္တမောကြဥပ္ပသမဝိပါကိနောအာရမောနိတိယနေတိဓမ္မောပါကေတိသုကတေဆိုတာပါလေဓမ္မနဲ့အဓမ္မနှမျိုးဟာအကျိုးမတူကြဘူးတဲ့အဓမ္မကကုဏ္ဏစိတ်ဓာတ်သုံးပါးလုံးမတန်ရှင်းတော့ဆိုးရုပ်တဲ့ဘဝတွေကို ရောက်စေပြီးတော့ဗောလေဓမ္မကတော့ကိုလို့စိတ်ဓာတ်၃ပါးလုံးတရှိအောင်တတ်နိုင်တဲ့အတွက်ဗောလေကောင်းတဲ့အခြေကောင်းအခြေကောင်းအနေကောင်းတွေကိုသူကရောက်ပါတယ်လို့ဆိုပါရောက်စီပါတယ်လို့ဆိုပါတယ်ဒါကဓမ္မကိုမြတ်စွာဘုရားကိုယ်တိုင်ဗောလေဓမ္မဆိုတာပါ သူ့မှာစွမ်းရည်တတိဘယ်လောက်ရှိတယ်စွမ်းရည်တတိရှိအောင်လုပ်လို့အဲဒီလိုအခြေလေးဆဲဟုတ်လာပုံလေးမြတ်စွာဘုရားမကြတာပါအခုယောဂီတွေကအဲ့ဒီနည်းတိုင်းအားထုတ်လို့ရှိရင်ဒီကသမားကြီးပညာအကျင့်သိက္ခာကြီးပြည့်စုံလို့ရှိရင်ဒီကျိုးတွေရနေတာပဲဟွန်းစိတ်ကလည်းရနေတာပဲမနေ့တိုင်းလည်းရနေတာပါပဲဘယ်လိုဝန်တာစရာကောင်းလဲအဲ့ဒီတိုင်း ဓမ္မရဲ့ဂုဏ်ကြီးကိုကိုယ်တိုင်ကိုယ်ရအသိရှိပြီးတော့လက်တွေ့ကျင့်သုံးမှုလည်းပေါ့လေတရုပ်ဖို့နေရပါစေလို့လေးနဲ့နဲ့တိုက်တွန်းရတဲ့ဒီနေ့အဆုံးသတ်လိုက်ပါလေသာဓုသာဓုသာဓု